1364ခုနှစ်တော်သလင်းလာပြီးဥပုပ်နေရှိသူတော်ကောင်းများပါရမီဖြစ်ပုံဖြစ်နည်းမသဘွယ်ရာတရားတော်ရှိသူတော်ကောင်းများပါရမီဖြစ်ပုံဖြစ်နည်းမသဘွယ်ရာတရားတော် ဘုန်းကြီးတို့ဗုဒ္ဓဘာသာမြန်မာလူမျိုးများအနေနဲ့ပါရမီဆိုတဲ့စကားကိုသူပြောရတယ်ပါရမီဆိုတဲ့စကားသူပြောရတယ်ခုတရားနာနေရတဲ့ပုဂ္ဂိုလ်တွေဟာပါရမီရှိတဲ့ပုဂ္ဂိုလ်တွေရဲ့ပါရမီရှိသူတွေကဘုသူတွေလဲလို့အခြားတနေရာမှာလိုက်ရှာကြမလို့မိမိကိုယ်ကိုမိမိဘ ਹੁ ပြုတ်ပြီးတော့စဉ်းစားတတ်ရတယ်။ဩငါ ဗုဒ္ဓမြတ်စွာသာသနာတော်ကြီးနဲ့လာတွေ့တာပါရမီရှိတဲ့ပုဂ္ဂိုလ်တူပဲလို့။ဒါပါရမီကိုရှေ့ဆက်ပြီးတော့ပြုဖို့ရန်အတွက်လိုအပ်တာလေးကိုညွှန်ကြားသွားဖို့လိုတယ်။ပါရမီမြောက်ကုသိုလ်ပြုတဲ့အခါမှာအချက်နှစ်ချက်ရှိတယ်။ကျင့်ရမယ့်တရားက၄မျိုးရှိတယ်။အချက်နှစ်ချက်ကတဲ့သူတစ်ပါးအပေါ်မှာ မျှတာတဲ့ကရုဏာတရားရှိရမယ်သူတစ်ပါးအပေါ်မှာမျှတာတတ်တဲ့တနာကျင်နာတတ်တဲ့ကရုဏာတရားရှိရမယ်နှစ်တန်တရာဝတ္တုခမလုံးမြောက်ကိုရည်မှန်းချက်ရှိရမယ်တန်တရာဝတ္တုခမလုံးမြောက်ဖို့ရန်အတွက်ရည်မှန်းချက်ရှိရမယ် ဒီတရားတစ်ခုကို အခြေခံပြီးတော့ပါရမီပြုရတယ်နံပါတ်1ကဘာလဲသူတစ်ပါးပေါ်မှာညတာတဲ့ကိုချင်းစာတရားကရုဏာတရားရှိရမယ်နှစ်တန်တရားဝတ္တုခမလွန်မြောက်လိုတဲ့ရည်ရွယ်ချက်ရှိရမယ်ဒီတရားနှစ်ပါးကို အခြေခံ၍ပါရမီကုသိုလ်ပြုရသည် ပါရမီကုသိုလ်ပြုတဲ့အခါမှာအကောင်းနဲ့လဲတွေ့မယ်အဆိုးနဲ့လဲတွေ့မယ်အများဆုံးကတော့ဒီအဆိုးနဲ့တွေ့တာများတယ်ဒါနားလည်ရမြတ်စွာဘုရားရှင်တော်တိပိစေတောင်ကြောက်တော်မှာတည်သုံးတော်မူတဲ့အခါမှာဘုရားမှုရှိတော်တန်ဃာတော်ရာပေါင်းများစွာတွေကိုခုနှစ်ရက်တိုင်တိုင်ဆွန်ကြွေးပြီးတော့ခုနှစ်ရက်ပြည့်တဲ့နေ့မှာ ပရိခယအစုံပရိခယ၈ပါးအစုံလှူဒန်းတဲ့သူကျွယ်တူကိုအကြောင်းပြုပြီးတော့အခုဟောမဲ့တရားကိုမြတ်စွာဘုရားဟောကြားတော်မူတယ်မြတ်စွာဘုရားတရားဟောခါနေကြတော့တကားတဲ့ဒါနကုသိုလ်ဆိုတာဟာပြုသိပြုထိုက်သောအလုပ်တစ်ခုပဲရှေ့ကသူတော်ကောင်းများလဲပဲ ဒါနပါရမီအစပြုပြီးတော့ပါရမီကိုဖြည့်ပြီးတော့နိဗ္ဗာန်ကိုဝင်သွားကြတယ်ဒီလိုဒါနစတဲ့ပါရမီကုသိုလ်ကိုပြုတဲ့အခါမှာတဲ့ရှေ့ကသူတော်ကောင်းများဟာမိမိရဲ့ခန္ဓာကိုယ်ကိုစွန့်လှော့ပြီးတော့တောင်မှပဲဒါနကုသိုလ်တွေပြုသွားတယ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရားကစတုကနိဗ္ဗာန်မှာ ပသပန္တိတဇတ်တော်ဆိုပြီးတော့မြတ်စွာဘုရားဟောတော်မူတယ်ရှေ့ကတခါဘုဟောဘူးတယ်ခုပို့ပြီးတော့ကြယ်ကြယ်ဝန်းဟောကြတော့ဒီဇတ်တော်စဟောရတယ်ရှေ့ကတော်ကောင်းမြတ်မိမိရဲ့ခန္ဓာကိုယ်အသက်ကိုယ်ကိုလည်းစော့စော့ပြီးတော့ကုသိုလ်တွေပြုသွားတယ်အဲ့ဒီကြောင့်မြတ်စွာဘုရားဟောကြားတော်မူတယ်အခြေခံတရား၄ခုရှိရတယ်ဘုလိုပိဿ ပါရမီကုသိုလ်ဖြည့်မြောက်လိုတဲ့ပုဂ္ဂိုလ်များမှာပါရမီဖြည့်ဖို့ဖြည့်နည်းအခြေခံသဘောတရား၄ခုရှိတယ်တဲ့နိရန္တရဘာဝနာနိရန္တရဘာဝနာဆိုတာဘဝမပြပဲဘဝဆက်တိုင်းဆက်တိုင်းဒါနစတဲ့ပါရမီကုသိုလ်ပြုသွားရတယ် ဘယ်ဘဝပဲရောက်ရောက်လူဘဝပဲရောက်ရောက်နတ်ဘဝပဲရောက်ရောက်တရိစ္ဆာန်ဘဝပဲရောက်ရောက်ဘယ်ဘဝပဲရောက်ရောက်ရောက်တဲ့ဘဝတွေမှာပါရမီဖြစ်အောင်ကုသိုလ်တွေလုပ်သွားရတယ်အတရိစ္ဆာန်ဖြစ်တာတောင်မှပဲပါရမီမြောက်ကုသိုလ်တွေလုပ်သွားရတယ်ဒါကိုနိရန္တရဘာဝနာလို့ခေါ်တယ်ဘဝအချမပြတ်ဘဝအဆက်မပြတ်ဘဝတိုင်းဘဝတိုင်းမှာနိဗ္ဗာန်ရတဲ့ ကာလတိုင်အောင်ဘဝပေါင်းများစွာမှာပါရမီကုသိုလ်တွေကိုဆက်တိုင်းဆက်တိုင်းပြုသွားရတယ်ပါရမီမပြုတဲ့ဘဝဆိုတာမရှိစရာဒါကြတော့နိရန္တရဘဝနာဘဝမပြတ်ဘဝခြားစီးမှုမရှိပဲဘဝတိုင်းဖြစ်ရဘဝတိုင်းမှာပါရမီကုသိုလ်ဖြည့်သွားရတယ်ဒါကိုနိရန္တရဘဝနာခေါ်တယ်နံပါတ်1 အနာဝတိကဘာဝနာအနာဝတိကဘာဝနာဆိုတာဒီပါရမီကုသိုလ်ကိုစီဘူးတဲ့အခါမှာကုသိုလ်ပြုတဲ့အခါမှာငါဘယ်ကုသိုလ်တစ်ခုမပြုပဲကြံနေသေးတယ်ဆိုတာမရှိစရာဘူးပါရမီ10ပါးကုသိုလ်ပြုတဲ့အခါမှာဒါနပါရမီစတဲ့10ပါးသောပါရမီကုသိုလ်ပြုတဲ့အခါမှာငါမပြုဖူးသေးတဲ့ကုသိုလ်ဆိုတာမရှိဘူး လုံးဝမရှိเสียဘူးတဲ့နိရဝတိတဘာဝနာခေါ်တယ်မပြုတ်ဖူးသေးတဲ့ကျွင်းကြံနေသေးတဲ့ပါရမီကုသိုလ်ဆိုတာမရှိเสียပါရမီ7ပါးလုံးဖြည့်သွားရတယ်ပါရမီ7ပါးဆိုတာလည်းပဲတပါးအိမ်မှာတပါးဖြည့်သွားတာမျိုးမဟုတ်ဘူးအလဲအဆင့်သေးသလိုအနှိမ့်သေးတဲ့ပါရမီယာဖြည့်သွားရတယ်ဘယ်သူကအရင်ဘယ်သူကနောက်ဒီလိုလဲသဘောမဟုတ်ဘူး အစစားခြင်းပဲထိုက်တန်တဲ့ပါရမီကုသိုလ်တွေကပြုသွားရတယ်ဒါကိုနိရဝတိတဘာဝနာလို့ခေါ်တယ်မိမိမပြုတ်ဖူးတဲ့ပါရမီကုသိုလ်ဆိုတာမရှိเสียရဘူးသုံးသက်ကင်းစဘာဝနာသက်ကင်းစဘာဝနာဆိုတာဒီပါရမီကိုဖြည့်တဲ့အခါမှာယိုယိုသေးသေးလေးလေးစားစားဖြည့်ရတယ်ဖြစ်ကတဆံပါရမီမဖြစ်ရဘူးဖြစ်ကတဆံလောရပုဂ္ဂိုလ်ကပါရမီမဖြစ်ဘူး ဒါနပဲလှူလှူသီလပဲစောတိတိလေးလေးစားစားမြတ်မြတ်နုနုပြုရတယ်ဒါသကိစ္စဘောနာခေါ်တယ်ပစ္စည်းယုံမြဖြစ်ယုံမြမလုပ်ရဘူးတကယ်ကို လေးလေးစားစားမြတ်မြတ်နုနုပြုရတယ်အဲ့ဒါကိုသကိစ္စဘာဝနာလို့ခေါ်တယ်လေးစိရကာရဘာဝနာစိရကာရဘာဝနာဆိုတာဟာသမ္မာသမ္ဗုဒ္ဓဖះဆူတောင်းတဲ့ပုဂ္ဂိုလ်များဆိုရင်လည်းပဲ လက်သင်ခင်နဲ့ကဘာတသိမ့်တက်အောင်ဒီပါရမီဖြည့်သွားရတယ်ပြစ္ဆေကဗုဒ္ဓများဆိုရှင်လည်းပါနှစ်သိမ့်ခင်နဲ့ကဘာတသိမ့်တက်အောင်ပါရမီဖြည့်သွားရတယ်ရှင်သရေပုဒ္ဒရာစားတဲ့တကယ်အက္ခကာကကြီးများဆိုရှင်တသိမ့်ခင်နဲ့ကဘာတသိမ့်တက်အောင်ပါရမီဖြည့်သွားရတယ်အဲ့ဒါကိုစိရကရဘဝနာလို့ခေါ်တယ်မိမိလူတဲ့သုထုပန်ထားတဲ့ဘဝအတိုင်းပဲကုံဆုံးအောင်ပါရမီပြုသွားရတယ်အဲ့ဒီလေးချက် ပါရမီပြီးသွားရတယ်ခုဘုန်းကြီးတို့ပြီးသားတဲ့ဒီတိုင်းပဲနိရန္တရဘဝနာမိမိရောက်နေတဲ့ဘဝခုလက်ရှိဘဝမှာမပြတ်ကုသိုလ်ပြုရမယ်ဒါနလည်းပါသီလလည်းပါမြို့မြို့ပါရမီ7ပါးလောက်စုံအောင်မပြတ်ပြုနေရမယ်နိရဝတိတဘဝနာဆိုတဲ့အတိုင်းပဲဒီပါရမီ7ပါးလုံးဟာငါမပြုဘူးတဲ့ကုသိုလ်ဆိုတာမရှိဘူးလို့အကုန်အကျင့်ကြံမရှိပြုသွားရမယ်တဏှိုင်တဏှိုင်ပြုသွားရမယ် တကိစ္စဘဝနာဆိုတဲ့အတိုင်းပစ္စည်းယုံမြမဟုတ်ပဲလှူကမန္တစောင့်တိကမန္တမဟုတ်ပဲတကယ့်ကိုလေးလေးဆန်းဆန်းမြတ်မြတ်နုနုဒီဒါနဒီတိရာကုသိုလ်ပြုရတယ်ပေါ်ပရှာရှာမလုပ်ရဘူးစိရကရဘဝနာဆိုတဲ့အတိုင်းမိမိဘဝဒီပစ္စုပန်ဘဝကာလဆုံးမိတဲ့အောင်ဒီကုသိုလ်တွေကိုပြုသွားရမယ်အဲ့ဒါလို့ပြုသွားတဲ့ကုသိုလ်မျိုးမှနိဗ္ဗာန်ကိုတဲ့တို့ကျုပ်ပေးတယ်နော် ပြင်းပြင်းရီရီမပြုတ်တခါတူးတခါမပြုတ်တလက်တူးတလက်ပြင်းပြင်းရီရီဒီလိုပြင်းရင်နိဗ္ဗာန်မရဘူးဒါနိဗ္ဗာန်မရနိုင်ဘူးတကယ်ကိုလိလိဆဆမြန်မြန်နုနုကိုရှင်းပါတိလာဆောင်းတိလာရှင်းပါတိလာပေါ်မှာတကယ်ကိုလိလိဆဆမြန်မြန်နုနုဒီတိလာဆောင်းတိရတယ်ဒါနပြတဲ့ခါမှာတကယ်ကိုလှုပ်ကျင်တောင့်တာပြီးတော့ပြူရတယ်ရေသေးသေးပြူရတယ်အဲ့ဒါလို့ပြူတဲ့ကုသိုလ်မျိုးမှပါရမီမြောက်တဲ့ကုသိုလ်တွေဖြစ်ပြီးတော့ နိဗ္ဗာန်ကိုအမြန်ဆုံးရနိုင်တယ်ဘုရားတို့ပြသဘယ်ပါရမီကရှိဘယ်ပါရမီကတော့ဒီလိုသဘောတော့မဟုတ်ဘူးဒါနပါရမီကအစပြုတာပေါ့လေပါရမီ7ပါးမှာတော့ဒါနပါရမီရဲ့သီလပါရမီရဲ့နိက္ခမပါရမီရဲ့ပညာပါရမီဝိရိယပါရမီခန္တီပါရမီသစ္စာပါရမီနောက်တော့အဋိဋ္ဌာဏပါရမီမေတ္တာပါရမီဥပက္ခပါရမီပါရမီ7ပါးကြောက်ခုတဲ့အတိုင်းပေါ့ ဒါဒီနိဗ္ဗဝိခံစအသုံးပါဒီမေခါဆိုတာဒီပါရမီ7ပါးကိုမြတ်မြတ်နို့နို့ပြုပါတဲ့ဒီလိုပြုမှနိဗ္ဗာန်ကိုလင်းလင်းမြန်မြန်ရနိုင်တယ်ရွတ်ရွတ်တွတ်တွတ်ကြောက်ကြောက်ရွတ်ရွတ်ဒီလိုလို့ရင်မရနိုင်ဘူးဒါကြောင့်မို့တစားတစားစောဝေါမှလင်ဘဝနောင်နောင်ဆက်တိုင်ကောင်း၏ တစားတစားစိုးဝောမှလင်ဘဝနောက်နှောင့်ဆက်တိုင်ကောင်း၏တစားတစားတစားတစားပါရမီကုသိုလ်တွေကို ပြုသွားပါတဲ့ဒီလိုပြုသွားမှလဲပဲပါရမီကုသိုလ်တွေပြည့်စုံပြီးတော့နိဗ္ဗာန်ကိုရနိုင်တယ်တစတစစောဝမှလင်ဒါနကုသိုလ်ပြုတဲ့ခါမှာလည်းရုတ်တိရုတ်တမလုံးနဲ့ရဲရဲတင်းတင်းလှူဒီလာဆောင်တည်တဲ့ခါမှာလည်းရုတ်တိရုတ်တမဆောင်တည်နဲ့ရဲရဲတင်းတင်းဆောင်တည်မြဲမြဲလုံးဆောင်တည် ကိုရှက်ပါတိလပေါ်မှာအငြင်းဆုံးမရှိစေရတိလငင်းငမ်းမှုသဘောတရားလောက်မှမရှိစေရဖြူဖြူစင်းစင်းတိလကိုဆောက်တည်ဒီလိုဆောက်ကြည့်သွားမှနိဗ္ဗာန်ရတယ်ဖြစ်ကြတာဆန်းဆောက်တည်တော့မရဘူးတစားတစားသောမှလင်ဘဝနောင်နှောင်းဆက်တိုင်ကောင်း၏ဒီစကားလေးဖန်တာကိုလို့ရတယ်။တော့ပါရမီဖြည့်ပုံဖះလောင်းတော်နေတကွမိတ်ဆွေ၄ဦး ပါရမီဖြည့်ပုံကိုခုပြောပြမယ်တသပန္တိတဇတ်တော်ဆိုတာတစ်ချိန်မှာဘုရားတို့မြတ်စွာဘုရားရှင်အလောင်းတော်များဟာယုံကလေးသွားဖြစ်ကြတယ်ယုံမင်းပေါ့ယုံသွားဖြစ်ကြတယ်ယုံတရိษံသွားဖြစ်ကြတယ်ယုံဆိုတော့တရိษံပေါ့အဲ့တော့ဘုရားအလောင်းတော်ယုံမင်းဖြစ်တဲ့အခါမှာ ဂင်္ဂါမြင့်ကမ်းနဲ့အလွန်နှိတဲ့တောင်ခြေတစ်ခုမှာသွားပြီးတော့နေရတယ်။တနေရာမှာကတော့တောင်ခြေတနေရာမှာကတော့ဂင်္ဂါမြင့်တနေရာမှာကတော့ရွာအဲ့ဒါလိုရွာနဲ့လည်းသိပြီးတော့မလှမ်းမကမ်းမဝေးပင်လယ်သမုဒ္ဒရာနဲ့လည်းသိပြီးတော့မဝေးတဲ့နေရာမှာရေတွေပါတယ်ရနဲ့အရေးအဝါသားတွေလည်းပါတယ်ရနဲ့အနေတဲ့နေရာမှာအဲ့ဒီမှာတော်ထက်မှာသွားပြီးတော့ယုံတတ္တဝါသွားဖြစ်ရှာတယ် အဲ့ဒီနေရာအနိအနားမှာပဲရှင်သာရိပုတ္တရာအလောင်းတော်တို့ရှင်မဟာမောက္ကလံအလောင်းတော်တို့ရှင်အနန္ဒအလောင်းတော်တို့တွေလည်းပဲဖះလောင်းယုံမင်းနေတဲ့တော့မှာသွားပြီးတော့တရိษံတွေသွားဖြစ်တယ်ရှင်မဟာမောက္ကလံအလောင်းကတော့ဖြစ်မြေခွေးသွားအဲရှင်အနန္ဒအလောင်းကတော့ဖြစ်ဖြံတတ္တဝါသွားဖြစ်တယ်ဖြံဆိုတော့ပင်လေသမုဒ္ဒရာထက်မှနေတဲ့တတ္တဝါမျိုးကိုတော့ ရှင်အနန္ဒအလောက်ကဖြန်းအရှင်မာမကလန်လောက်ကမြေခွေးအရှင်သရိပုတ္တရာအလောက်ကမြောက်ဖရာအလောင်းကတော့ဖြင့်ယုံမင်းပါရမီဖြည့်ဖို့နိဗ္ဗာန်ဝင်သွားပုံကြည့်သူတို့တယောက်နဲ့တယောက်ချိတ်ချက်ပြီးတော့ပရိသတ်တွေနေကြတာမျိုးမဟုတ်ဘူးနော်ဟဲ့လားသူတော်ကောင်းမှီပြီးတော့လာဖြစ်ကြတာ အဲ့တော့ရှင်အနန္ဒအလောင်းဖြံရယ်ရှင်မမကလန်လောက်မြေခွေရယ်ရှင်တရုတ်ရှင်တရဗုဒ္ဓရာအလောင်းမြောက်ရယ်အဲ့သုံးဥကဟာဖရာလောင်းတော်ယုံမင်းထံနေတိုင်းလာပြီးတော့စိတ်ကခစားပြီးဩဝါဒခံယူတယ်ဖရာလောင်းယုံမင်းကအကြီးအကဲပေါ့သူကတရိစ္ဆာဆိုတာတရိစ္ဆာအသိပေါ့လူလူလူတွေလူတော့ဘာသိမလဲတရိစ္ဆာဆိုတာပင်သူ့ရဲ့ပါရမီအရှိန်ပါလာတဲ့အသိဉာဏ်ပေါ့ ရိုးရိုးမဲ့ဖို့နိဗ္ဗာန်ကိုရစေတာညာတော့တရိစ္ဆာန်နေမှာမရှိဘူးမဲ့ဖို့နိဗ္ဗာန်ကိုရစေတာတဲ့ညာကတရိစ္ဆာန်မှာမရှိဘူးလူနတ်တွေမှာသာရှိတယ်အဲ့ဒီအဲ့ဒီညာမျိုးကတရိစ္ဆာန်မှာလည်းသူသူတရိစ္ဆာန်အညာအသိညာရှိတာပေါ့အဲ့တော့ဖြံရယ်မိကွေးရယ်မြောက်ရယ်အဲ့သုံးဥသားတွေဟာဖះလောင်းတော်ယုံမင်းထံမှာနေတိုက်ခစားစိတ်ကပြီးတော့နေသွာလာဖះလောင်းယုံမင်းကဩဝါဒပေးလို့ တရိစ္ဆာန်သဘာဝပေါ့သူတို့တွေကဥပုံနေတိုင်းမှာဥပုဆောက်တယ်တရိစ္ဆာန်ပင်ဖြစ်냐တော်လည်းပဲဖွင့်လို့ပေးတာဥပုံနေမှာဥပုဆောက်တယ်ဥပုံကဘုရားကသိတာဟောတယ်ပဋ္ဌာန်းပါဠိတော်မှာအာရမဏပစ္စည်းဥပနိဒပစ္စည်းတွေပေါင်းမှာတရားဟောတော်မူတဲ့ခါကျတော့ဒါနံဓာတ်တဝသီလံသမာဓိတဝဥပောတထံကမ္မံကတ္တဝတံပစ္စဝိခတိလို့သူတို့ဟောတယ် ဒါနံဓာတ်တော်ဒါနာပြုရမယ်သီလသမာဓိတော်ငါးပါးသီလဆောက်တည်ရမယ်ဥပ္ပဒထံကမ္မံကတ္တဝဟောဥပုံနေများမှာ၈ပါး၉ပါး၁၀ပါးသီလမြောက်ဆုံးတည်ရမယ်သိသဖះဥပုပ်ဟောတယ်ဒါနန္တတောသီလသမာဓိတောဥပ္ပဒထကမ္မံကတ္တဝလို့သိတာဟောတယ်ဥပုပ်ကသိရည်ကြီးတယ်ဒါကြောင့်ရှေ့ရသူတော်ကောင်းများဟာဥပုပ်သီလကိုမပြည့်စုံဘူး ဝါတွင်ဝါပစနစ်ရာသီဥပုပ်မြဲတာဆောက်တည်တယ်တနေ့သောအခါမှာဘုရားအလောင်းယုံမင်းကကောင်းကင်ကိုမော့ကြည့်လိုက်တဲ့အခါကျတော့ဩနတ်ဖန်ကျတော့လာပြီနေပဲလို့သိတယ်သူကလာကဝုံဝိုင်ဝိုင်လေးဖြစ်ကန်နေနေတော့ဩနတ်ဖန်ကျတော့လာပြီနေပဲဥပုံနေပဲသိတော့သူ့မိတ်ဆွေသုံးဦးကိုတင်တို့ဖြန်တို့မြေခွေးတို့မြောက်တို့ နက်ဖန်ကြားရင်ဥပုံနေဖြစ်ပြီဥပုံနေမှာဥပုသောတိရရအောင်ဥပုသောတိရရမယ်ဥပုသောတိပြီးတော့သီလေပဋိဌာယဒါနံမဟာဖလံဟောတိမဟာနိတံတော်သီလမှာတည်၍သီလေပဋိဌာယဒိဏဒါနံမဟာဖလံဟောတိသီလေသီလ၌ပဋိဌာယတည်၍ဒိဏဒါနံပြရသောအလှူသည်မဟာဖလံဟောတိအကျိုးများတယ်အကျိုးကြီးတယ်မိတ်ဆွေတို့ သီလပေါ်မှာတည်၍လှူသောဒါနကုသိုလ်သည်ကျိုးအလွန်ကြီးမားတယ်။ဒါကြောင့်မက်ဖန်နန်နဲ့အာယုံတက်ချေကစပြီးတော့သင်တို့စားဖို့တောက်ဖို့ရှာဖွေတဲ့အခါမှာမိမိတို့မစားမီအလှူခံပုဂ္ဂိုလ်များလာရင်အစင်သင့်လှူဖို့ဆင်သင်ပစ္စည်းတွေစုဆောင်ထားကြအလှူခံပုဂ္ဂိုလ်တွေလှူပြီးမှသာလင်ကြွင့်ကြံတဲ့ပစ္စည်းကိုသင်တို့စားကြပါ ဒီလိုဩဝါဒပေးထားတယ်အလှခံပုဂ္ဂိုလ်တွေကိုလှူပြီးမှစားကြပါနေမွန်းမတက်မီကာလအတွင်းမှာ မစားဘဲနဲ့အချင်းကို စောက်ပြီးတော့နေရလို့ဖះလောင်းတော်ကအဲ့ဒါလိုဩဝါဒပေးထားတယ်ဖះလောင်းတော်နှုံမင်းကလည်းပဲအဲယုံမင်းကလည်းပဲငါသည်နေစာမြက်တွေကိုမြက်သိပဲကိုစားတဲ့သတ္တဝါမျိုးဖြစ်တဲ့အတွက်ကြောင့်မို့ ငါအထံပေါက်သို့အလှကံပုဂ္ဂိုလ်များ လာမယ်ဆိုရင်အလှကံပုဂ္ဂိုလ်တွေဟာငါစားတဲ့မြဲကိုစားမှာမဟုတ်ဘူးဒါကြောင့်အကယ်၍များအလှကံပုဂ္ဂိုလ်များလာမယ်ဆိုရင်ငါ၏အသားကိုငါလှူမယ်ဖះလောင်းယုံမင်းကဒီလိုစိတ်ထဲမှာထားတယ် လူကံပုဂ္ဂိုလ်များကြွေရောက်လာမယ်ဆိုရင်ငါအသားကိုဘင်းနဲ့ငါလှူမယ်အသက်ကိုဆွတ်လွတ်ပြီးတော့ငါလှူမယ်လို့အဲ့ဒါလို့ဒိဋ္ဌာမိထားရတော့ကြမို့ဖရာလောင်းတော်ယုံမင်းရဲ့စိတ်အကြံကိုတရားမင်းကသိတယ်တရားမင်းကတခြားလူမဟုတ်ဘူးအရှင်အနုရုဒ္ဓအလောင်းတရားမင်းအရှင်အနုရုဒ္ဓအလောင်းတော်ဟာတရားမင်းဖြစ်တာများတယ်ဘဝများတယ် ။ဒါကြောင့်အရှင်အနုရုဒ္ဓဟာတကုအဘိညာဉ်နဲ့ဘိညာဉ်ညာအပ္ပဒကြည်ကြတော်မူတယ်။အဲဒါတရားမင်းဖြစ်တဲ့ပုဂ္ဂိုလ်အရှင်အနုရုဒ္ဓအလောင်းဖះလောင်းတော်ယုံမင်းရဲ့စိတ်ကြံကိုသိတော့တရားမင်းကကဲနတ်ဖန်ကြတော့ဥပုံနေပဲယုံမင်းရဲ့အကြံအတိုင်းသူတကယ်ဟုတ်သလားဆိုတာငါသွားစုံစမ်းမှာတော်မယ်ဆိုပြီးလာပြီနေအခုလိုလာပြီနေကြီးကိုမနဲ့အစောကြီး လူပြည်ကိုဆင်းရင်ပြီးတော့ပုံနာအသွင်ဖန်ဆင်းပြီးတော့သူလာတယ်ပထမဦးဆုံးသူတို့နေရအစဉ်တိုင်းကဖြံရယ်မြခွေးရယ်မြောင်းရယ်ရုံရယ်သူတို့အဲ့လိုနေရတယ်အစဉ်တိုင်းနေကြတယ်ပထမဦးဆုံးတကြံမင်းကဖြံစီကိုသွားတယ်အဲ့ဒီတတ္တဝါတွေကလည်းပဲဘာလို့ထတော့ဆိုတော့ဖြံကမနဲ့မုံလင်းတာနဲ့ တငါတွေရှိတဲ့နေရာကိုငါဖတ်တဲ့တငါတွေရှိတဲ့နေရာကိုသွားတော့တငါတွေကငါဖမ်းပြီးတော့အခြားနေရာသွားပြီးတော့ငါသွားရှာနေတော့ငရင်ခုနှစ်ကောင်ရတဲ့အခါမှာအဲ့တငါတွေတွေကငရင်ခုနှစ်ကောင်ဖဲထဲမှာတွင်ပြူပြီးတော့မြုပ်ထခဲ့တယ်အဲ့တော့အဲ့ဒီဖြံကအရှင်အနန္ဒာအလောင်းဖြစ်တဲ့ဖြံကတငါတွေနေတဲ့နေရာသွားပြီးတော့ အနမ်းယူပြီးတော့လိုက်ရှာတဲ့ခါကျတော့ငါအနမ်းနံတဲ့ခါမှာအဲ့ဒီနေရာမှာတခါတိုင်းလဲနဲ့ရှင်နဲ့ရဲလိုက်တဲ့ခါကျတော့ငကြီးခုနှစ်ကောင်ရတယ်ငကြီးခုနှစ်ကောင်သွားရတော့ဖြန်ကအော်တယ်တုံ့ညင်အော်တယ်အရှင်ရှိသလားအရှင်မရှိဘူးလားလို့ဒီငကြီးကိုပိုင်တဲ့ပုဂ္ဂိုလ်တွေရှိပါသလားလို့တုံ့ညင်တိုင်တိုင်အော်တဲ့ခါကျတော့ဘယ်သူမှမရှိဘယ်သူမှမလာဘူးမလာဘူးဆိုတော့ဒါဒါပန်းတကူသားပဲဆိုပြီးတော့ ဖြန်ကငကင်းခုနှစ်ကောင်ကိုသူယူလာခဲ့တယ်သူနေတဲ့နေရာမှာထားမြေခွေးလည်းပဲမနဲ့မိုးလင်းတာနဲ့ပဲစားစရာသွားရှာတယ်လှူဖို့တန်းဖို့သွားရှာတော့လေတော့ထဲမှာတဲ့ထဲမှာလူမရှိတဲ့တော့တဲ့ထဲရောကသွားရှာတဲ့ခါကျတော့တဲ့ထဲမှာလေသမားတယောက်ကညစာစောက်ဖွယ်ရတဲ့သူကချက်ထားတာဖိုးကင်ကတကောင်ရှိတယ်တစိုးနဲ့တည်ထားတဲ့အမဲက နှစ်ခုတစ်စုံနဲ့ပြီးထားတာပေါ့အမက်ကနှစ်သီးအဲဒီနို့တန်အုပ်ကတစ်လုံးကျိုးလေးနဲ့ဆွဲထားတာလေသမားကညနေစာစားဖို့အဲ့လိုမြေခွေးကအဲ့ဒီလေထက်ရောက်တဲ့ခါကျတော့ဖောက်ကင်ရဲ့တစုပ်တည်ထားတဲ့အမဲသားရဲ့နုတ်တန်အိုးရဲ့တော့မြင်တော့ဟောဟုတ်ပြီရှင်ရှိသလားမရှိဘူးလားလို့မြေခွဲလဲអော်ပြီးတော့သုံးကြည့်တိုင်နေអော်တာပဲဘယ်သူမှမလာဘူး မလောက်ဆိုရှင်တော့အရှင်မရှိတာပါပဲပန်းတကူကပန်းတကူအနေနဲ့အဲ့ဒီနှုတ်တန်အိုးချီထားတဲ့ထဲကိုကျုပ်ခွေးထဲကိုခေါင်းစွန့်ဖောက်ကင်နဲ့တစုံနဲ့တည်ထားတဲ့အသားကင်တစ်ခုကိုလည်းပါးစပ်နဲ့ကိုက်ပြီးတော့ယူလာသူ့နေရာမှာလာထားအလှူခံပုဂ္ဂိုလ်များလာရင်လှူတန်းဖို့ဆိုပြီးတော့သူ့နေရာမှာသူလာနေမြောက်ကလည်းပဲမနဲ့မွန်းလင်းတာနဲ့တော်ထဲဝင်ပြီးတော့သွားရှာတော့တရက်တိမှတ်တွေရလာတယ် အဲတရားတိမဲ့တွေကိုယူလာပြီးတော့သူနေတဲ့နေရာမှာထားအဲ့တော့ဖြန်ကလည်းပဲငကြင်ခုနှစ်ကောင်ယူရလို့မိခွေကလည်းပဲစုပ်တီးထားတဲ့အဲငါအမဲกินတယ်ဖော့กินရဲ့နှုတ်တန်းအုပ်တွေကိုရလို့ညကလည်းပဲတရားတိမဲ့တွေရလို့သူတို့နေရာမှာအသိသိထားပြီးတော့အလှကပုဂ္ဂိုလ်တွေကိုမျောနေကြတယ်ဘယ်အချိန်မှအလှကပုဂ္ဂိုလ်တွေရလာပါလိမ့်မလဲလို့ဘုန်းကြီးတို့တရားနာပြီးတာစဉ်းစားကြည့်ကြည့် ခုနဘုန်းကြီးစပြောလာနိရန္တရဘာဝနာဆိုတာသူတော်ကောင်းတွေကပါရမီကုသိုလ်ပြုတဲ့အခါမှာကုတရိษံဖြစ်တဲ့ဘဝတောင်မှပဲသူတို့ဒါနကုသိုလ်ပြုတယ်မဟုတ်လားတိလဆန်းနေတယ်မဟုတ်လားဘုန်းကြီးပြတာနော်ဒါတရိษံမဟုတ်လားတရိษံပဲအထင်မသိရဘူးတရိษံကိုကက်ခါလို့ရှိရင်ရတယ်တချို့တရိษံတွေကအမတန်လိမ်မာပါနတ်တယ်ဒါပါရမီထုပါတဲ့တရိษံတွေပဲဒီတရိษံတွေဖြစ်냐ဆိုလဲပဲအလှူဖို့တန်းဖို့ တီလာတွေစောင့်တည်လို့လူကိုတလူကံပုဂ္ဂိုလ်တွေမျောလို့ဖះလောင်းတွေဆုံးမတော်မူတဲ့အတိုင်းပေါ့ဖះလောင်းတော်ကလည်းပဲခန္ဓာကိုယ်မှာရေမှုတ်ချိုးပြီးတော့အကယ်၍များလူကံပုဂ္ဂိုလ်များလာမယ်ဆိုရင်ငါခန္ဓာငါအသားကိုပြင်ငါလှူမယ်လို့ဒီလိုရည်ရွယ်ချက်နဲ့ဥပုသ္တိလာစောင့်တည်ပြီးနေကြတယ်လို့ဒီလိုလာပြီးနေကြီးမှာတရားမကြီးကဆင်လာပြီးတော့ပုံနာအတွင်နဲ့ဖြံဒီကိုပထမဦးဆုံးသွားတယ်ဒါလေးမှန်းထားဖို့သိရည်ကြီးတယ် ဖြန်နေတဲ့နေရာမှာသွားပြီးတော့ယက်တယ်ယဟန်တော်များဟာတက္ကဒကမအိမ်မှာမိမိကိုပစ္စည်းလေးပါးတရားကဆွန့်တရားကဖြစ်မလျှောက်ထားဘူးဆိုရင်အိမ်ရှိမှသွားရာရတယ်ရာပြီးတော့လှူတဲ့ပစ္စည်းကိုလှူခံရတယ်အိမ်ရှင်ဖြစ်တဲ့ပုဂ္ဂိုလ်တွေကအရှင်ဘုရားဘာအလိုရှိပါသလဲလို့ပြောမှပါဇက်ကပြောကောင်းတယ်မမေ့ရင်မပြောကောင်းဘူးမမေ့ဘဲနဲ့ယဟန်ရှင်ယဟန်များပြောရင်အပြစ်ရှိတယ် တော်တော်ကြီးကြီးလေးလေးပြရှိတယ်ယဟန်တော်များမှာဘုရားသိသိသာသိခါဖို့ပညာထားတာဒီရှိတယ်သွားရာရတယ်ရလို့မေ့မှပြောရတယ်မမေ့ရင်မပြောရဘူးဒီတော့တရားမင်းကြီးကပုံနာသင်ဖန်ဆင်းတဲ့တရားမင်းကြီးကဖြန့်ရှင်းမှသွားရတော့အသင်သူတော်ကောင်ဘာများလို့ရှိပါသလဲလူရှိတာရှိရင်ပြောပါအေးသင်ဖြန့်မင်းအကယ်၍များစားစရာတောက်စရာများရမယ်ဆိုရှင်ဒီတဏိတာအတွက် ငါဥပုသ္တရင်သီလစัจ ठी လိုပါတယ်ဥပုသ္တရင်သီလစัจ ठी ပြီးတော့တရားဘဝနာအတုခင်ပါတယ်ဒါကြောင့်မို့စားစရာတောက်စရာများရလို့ရညာအသိထံသို့ငါလာပါတယ်အဲပုံနာကြီးကပြောတော့ဖြန်ကအသိပုံနာအတုခံပုံနာဟုတ်ကျွန်တော်မှဒီမှာငကြီးခုနှစ်ကောင် ရှိပါတယ်ဒီငကြီးခုနှစ်ကောင်ကိုအသိပုံနာအလိုရှိသလိုစသုံးပြီးတော့ဥပုသ္တနာဥပုသ္တရင်သီလစัจ ठी ပါကျွန်တော်မှဒီမှာလှူဖို့ဆင်တဲ့ငကြီးခုနှစ်ကောင်ရှိပါတယ် အေးအေးကောင်းပြီကောင်းပြီနော်တင်ဖြံမင်းအချိန်ကအခုစောပါသေးတယ်နော်နောက်အဆင်ပြေတဲ့ခါမှပြန်လာပါမယ်အချိန်စောပါသေးတယ်အဆင်ပြေမှပဲပြန်လာပါမယ်ကောင်းပါပြီလို့ရှေ့ဆက်သွားမြေခွေးထံရောက်မြေခွေးထံရောက်သွားရက်တာပါပဲမြေခွေးရသူလှူဖို့ဆင်တယ်လို့ထားတာဟုတ်မြေခွေးထံသွားပြီးတော့ရက်အသင်သူတော်ကောင်းဘာမြလို့ရှိပါသလဲမြေခွေးကမေ့တော့အသင်မြေခွေး ကျွန်တော်ဒီနေ့ဥပုံလေးဖြစ်တဲ့အတွက်ကြောင့်မို့စစရာတောက်စရာများအဆင်ပြေမယ်ဆိုရင်စတောက်ပြီးတော့ဥပုသတဲ့သီလစသည်လိုပါတယ်။ဒါကြောင့်မို့စစရာတောက်စရာများရနိုင်မလားလို့သိထံသူငါလာပါတယ်။ပြောတော့မြခွေကအသင်သူတော်ကောင်ဟောမှာတစုတ်တိထားတဲ့ငါအမက်ကကင်းကနှစ်ခုရှိတယ်။ဟောဒီမှာဖောက်ကင်းကတကောင်ရှိတယ်။ဟောဒီမှာနှုတ်တန်းအုပ်ကတလုံးရှိတယ်။သင်အလိုရှိတာကိုဖုံးပေးသုံးဆောင်ပါ။ဖုံးပေးသုံးဆောင်ပြီးတော့သမဏဓမ္မယဟန်တရားကိုကြည့်ပါဥပုသတဲ့သီလစသည်ပါ။ အဲမြခွက်ကပြောတော့ကဲတင်မြခွက်အချိန်စောပါသေးတယ်စောပါသေးတယ်နောက်အဆင်ပြေတဲ့အခါကျတော့မှပဲတစ်တော့တဲ့အခါကျမှပဲပြန်လာပါမယ်ကျွန်တော်သွားစရာရှိသေးတဲ့အတွက်ကြောင့်ရှိတ်သွားပါရစေဟောတရားမင်းကသူသွားရောနောက်ဘုသူထံရောက်မလဲမြောက်တော်ကြရှင်အဲ့တတ္တဝါလေးဦးမေ့ပြီးတော့ဒီပြင်တတ္တဝါလေးထိုက်ပြီးတော့မပြောနဲ့တော်ကြရင်ဘုန်းကြီးပြောတဲ့တရားဟောတာလေးကောင်သေးချာမှန်တာ ကိုကပြောချင်တော့တတဝတကောင်တကောင်လူနေတော့ဒီပြန်သွားထဲသွားမယ်တော့ကြောင်နေပါလေသွားထဲသွားမယ်တင်မှာတော့ကြားရင်မှကုန်မယ်အဲ့တော့မြောက်ထံရောက်သွားတော့ပုံနာကြီးကမြောက်ရှိမှသွားပြီးတော့ရတော့အသင်သူတော်ကောင်းဘာမြအလို့ရှိပါသလဲမြတ်ကမေးတော့အသင်မြောက်ဒီနေ့ဥပုံနေဖြစ်တဲ့အတွက်ကြောင့်မို့စစရာတော့ဆရာများတစုံတရာရမယ်ဆိုလို့ရှိရင်တုံဆောင်ပြီးတော့မိဘတုံဆောင်ပြီးတော့ဥပုသ်တရင်သီလဆောက်တည်လိုတဲ့အတွက်ကြောင့်မို့ကျွန်တော် တက်ခံလာပါတယ်။အော်သူတော်ကောင်းဒီမှာတရတိမှတ်တွေရှိပါတယ်။ခြုံမှခြုံဒီမှာဂင်္ဂရေရရေတွေရှိတယ်။ဂင်္ဂမြတ်ထက်ရေတွေလည်းရှိတယ်ဒီမှာရှိတယ်။တရတိမှတ်လည်းရှိတယ်။ဒီတရတိကိုဖုံးပြီးသုံးဆောင်ပြီးတော့ဒီရေကိုသုံးဆောင်အောင်ပါ။တဲ့သူတော်ကောင်းအလိုရှိလို့သုံးဆောင်အောင်ပါ။ကဲတင်မြောက်မင်းအချိန်စောပါသေးတယ်။အစဉ်ပြေမှပဲပြန်လာပါရစေ။သူတို့နှလုံးသွင်းထားခြင်းနှလုံးသွင်းခြင်းနဲ့သူတို့ပြောဆိုခြင်းဟာအမ်တိုက်ပဲဘူးလား။ အကြိုက်တာမဟုတ်လားဟောသူတော်ကောင်းနေနော်ဒါတွေကဒါတရိစ္ဆာန်ပဲမဟုတ်လားဒါတရိစ္ဆာန်ပဲတရိစ္ဆာန်ဆိုရဆိုတာအကုသကံကြုတ်ပစ်လို့တရိစ္ဆာန်ဖြစ်သွားတာနော်တကက်သူတော်ကောင်းကြီးတယ်မဟုတ်လားကဲတကက်ဒိတ်ဒိတ်ကျက်သူတော်ကောင်းကြီးတွေနော်ဒါကြီးသူတော်ကောင်းကြီးတွေစီပင်လဲတရိစ္ဆာန်မဖြစ်ဘူးလားအေးပုထုဇဉ်ဘဝဆိုတာဂတိမမြဲဘူးဒါသိထားရတယ်။ဩငါကြောက်တကားပဲဖះတကားပဲယဟန်တကားပဲငါထောင်မများစွာငါလှူထားတာပဲ။ သင့်တဲ့သားနဲ့ကြည်ငါလှူထားတာပဲငါဘယ်တော့မှအပယ်လေးပါမကြောက်ဘူးဒီလိုများသွားပြီးတော့အပယ်လေးပါကိုအပေါ့ဈေးနဲ့သွားပြီးတော့မထင်လိုက်နဲ့ဘုလိုပြိဿဥထုဇဉ်ဆိုတာဂတိမမြဲဘူးဂတိမမြဲဘူးဒီခါနေ့ကျတော့မကောင်းတဲ့အာယုန်တွေပြုတ်ပေါ်လာပြီးတော့ကံတွေပေါ်လာပြီးတော့သိသွားရင်ဒါပယ်လေးပါပဲအလောင်းတော်များကြီးတွေကြည်ဒီမှာတကက်ဒိတ်ဒိတ်ကျဲအလောင်းတော်များကြီးတွေတရိษံခင်းနေတာကြည်ရှိတ်ဆက်ပြီးတော့ပုံနာကသွားတော့ဖရာအလောင်းယုံမြင့်ထံရောက်သွားတယ် သူ့မှာကကြေဝန်းတဲ့စကားပြောစရာတွေရဖះလောင်းယုံမင်းထံရောက်သွားပြီဖုန်းတော်ပိသစဉ်းစားကြည့်ယုံမင်းထံရောက်တဲ့ခါကျတော့တွားရတော့အသင်သူတော်ကောင်းဘာများလို့ရှိပါသလဲဖះလောင်းယုံမင်းကမေးတယ်အသင်ယုံမင်းဒီနေ့ကဥပုံနေဖြစ်တဲ့အတွက်ကြောင့်မို့လာပြီးဥပုံနေဖြစ်တဲ့အတွက်ကြောင့်မို့တစုံတရာစားစရာတောက်စရာများအသင်ထံမှာရမယ်ဆိုရင်စားစရာတောက်စရာတွေကိုဖုံးပေးသုံးဆောင်ပြီးတော့ဥပုသတဲ့သီလစောင့်တည်လို့တဲ့အတွက်ကြောင့်မို့သစ်ထံမှာစားစရာတွေရလို့ရညာရောက်လာတဲ့အကြောင်းကို ရော့ပြတော့ဖျားလိုက်ယုံမင်းကအစဉ်ပုံနာကျွန်တော်ဟာနေစာမြက်တွေကိုစားတဲ့အမျိုးဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်ထံမှာကျွန်တော်စားတဲ့မြက်ပဲရှိတယ်ကျွန်တော်ဘာဆန်လည်းမရှိပဲလည်းမရှိနှမ်းလည်းမရှိဘာမှမရှိဘူးလူတွေစားတဲ့ဆန်တွေစီတွေပဲတွေနှမ်းတွေဘာမှမရှိဘူးကျွန်တော်စားတဲ့ဒီနေစာမြက်တွေပဲရှိပါတယ်ဒီနေစာမြက်ကိုလည်းပဲအသင်သူတော်ကောင်းများစားမှာမဟုတ်ပါဘူးသူ့အတွက်ကြောင့်မို့ကျွန်တော်ကို အသားကိုกินပြီးတော့သင်စားပါကျွန်တော်အသားကိုกินပြီးတော့သင်စားပါကျွန်တော်လှူပါရစေကျွန်တော်အသားကိုကျွန်တော်ခန္ဓာကိုယ်ကိုလှူပါရစေလှူခံပါကဲဒီလိုဆိုရှင်ကျွန်တော်လှူခံပါတယ်ပုံနာကပြောဒီလိုဆိုရှင်အသင်ပုံနာတစ်သက်သားတွေဝါတွေစူဆောင်းပြီးတော့မိမွှေးတာပေါ့သူကတကုတ်ရှိတဲ့ပုဂ္ဂိုလ်ဆိုတော့မိမွှေးတော့မိဟိုးဟိုးတောက်မိဒီမွှေးတခါမိကြီးခဲတဲ့တခါရရညစ်တဲ့အချိန်မှာဖះလောင်းတော့က ငါရခန္ဓာကိုယ်ထဲမှာပိုးကောင်ပွားကောင်လေးများအကယ်ရှိနေဆိုရှင်သိသွားမယ်ဒါကြောင့်မို့ပိုးကောင်ပွားကောင်လေးများရှိရှင်လည်းပဲမပေါအောင်ပြီးတော့သုံးညဒုက္ခတခါတည်းခန္ဓာကိုယ်ခါပေးတာခါအမွေးတွေကိုခါပလိုက်တယ်မွေးကြတဲ့ထဲမှာပိုးကောင်ပွားကောင်မှရှိရင်သိသွားမှာဆိုလို့သုံးညဒုက္ခစင်ကြအောင်ခါပေးတဲ့ခါကြတော့မှအဲဒီမြကြီးခက်တဲ့ဖျားလုံးတော့ခုန်ဆင်းသွားရတာပဲတခါတည်းဘုန်းတော်ပြေသာစဉ်းစားကြည့်ကြည့်လူလားတရိษံလားတရိษံနော် ပြိဿဟုတ်တယ်မလားစကားဆက်ပြောအောင်မယ်ဒါနကုသိုလ်ကြောင့်ခုပြောနေတာမဟုတ်လားအေးဒီခါကလေးကကြောင်းသွားခါနေကြတော့ထမင်းစားခါနေကြတော့မေမေကျွန်တော်ထမင်းစားချင်တယ်ဟောဒီဗီဒီယိုထဲမှာရှိတဲ့ဖေဖေစားတဲ့ဟင်းနဲ့စားမလို့ဖုန်းဖိုးတွေစားတဲ့ဟင်းနဲ့ကျွန်တော်မစားချင်ဘူးပြောတယ်သူတို့အိမ်မှာလည်းဆောက်ကန်တဲ့ဖုန်းကြီးရှိတာကိုဖုန်းကြီးတွေလာဆောင်းဟင်းလောက်ကိုဟင်းချက်ထားတာဟင်းရှိတယ်လေမေမေလည်းကျွန်တော်ကဖုန်းဖုန်းတွေ စားတဲ့ဟင်းနဲ့ကျွန်တော်မစားခင်ဘူးကျွန်တော်မစားလို့ဖေဖေအတွက်ချက်ထားတဲ့ဟင်းနဲ့မစားမယ်တဲ့ဟင်းဘယ်လိုမျိုးချက်ထားလဲဘုန်းကြီးပြေတာဖုန်းကလေးကအကောင်းအောင်ချက်ထားမှာပေါ့ဟမ်ဖေဖေအတွက်ချက်ထားတဲ့ဟင်းနဲ့မှကျွန်တော်စားမယ်တဲ့ဖုန်းဖုန်းတွေအတွက်ချက်ထားဟင်းကျွန်တော်မစားခင်ဘူးတဲ့ဒါကောင်းတဲ့ခါလဲကောင်းတာပေါ့နော်မကောင်းတယ်မကောင်းဘူးပေါ့ပါရမီဒါနကုသိုလ်ဆိုတာအရေးမကြီးပြီဘူးလားကိုနဲ့ထတ်တူအလှူကပုဂ္ဂိုလ်တွေလှူဖို့ဆိုတာဟာ ခဲရင်သလားမခဲရင်ဘူးလားခဲရင်တယ်ဘုန်းတော်ပိဿဒါကြောင့်မို့ဥမတောင်းမှသီလစောင့်နိုင်တယ်စကမရှိတယ်မို့လားအေးဒါကြည့်အဲ့ဒီကိုကိုကိုဒါဟာကက်ခါရတယ်ငါဟာအလှူဒါနနဲ့ဆက်ဆက်ပြီးတော့ရရရော့ရော့ရှိသလားမရှိဘူးလားဆက်စားသူတို့စစ်စစ်ရတယ်နေသည်ဖြစ်စေညသည်ဖြစ်စေ ရဲရောရှိသလားမရှိလားဒီဒီလိုနှိုက်ချကြည့်ရဲရောရင်ကိုယ့်ရဲ့အကုသိုလ်ကမှန်တာပါပဲမရဲရောဘူးနှမျောစိနဲ့ကစီနဲ့တဲ့မစ္စရိယတရားတွေရှိကကာစီကာစီရှိနေရင်ဒါအာနယ်သွားပြီဒါကိုပြန်ပြပြင်လိုက်ရဲတင်းပြန်ပြပြင်လိုက်အဲ့ဒီမစ္စရိယတရားကိုဖြုတ်ပြလိုက်တကယ်ရရတင်းတင်းလှူတာတန်းရတယ်အကျုပ်လည်းပဲအမတန်မှကြီးမားပါတယ်ဘုန်းတော်ပြသဒီတော့ဖះအလောင်းတော်ယုံမင်းကသင်ပုံနာ သင်ရဲ့ငါအသားကိုစားပြီးတော့တရားပေါ်နာအထုပါသင်မိကြီးခက်ကိုမိမိမွှေးပါဆိုတော့တပြောတော့ပုံနာကြီးကလည်းပဲသူကတကိုးနဲ့တခါတည်းမိကြီးခက်နဲ့မိမွှေးမိကြီးခက်ရဲရတဲ့ခါကျတော့ဖះလောင်းတော့အဲ့ဒီထက်ခုံဆင်းသွားရတာပါပဲဖះလောင်းခုံဆင်းသွားတဲ့အဲ့ဒီမိကြီးခက်ထဲမှာမိကမပူဘူးတဲ့စန္ဒကုနတ်သာကဲ့သို့ပဲအေးပြီးဖြစ်သွားတယ်မိငိမ့်သွားတယ်အေးသွားတယ်ဘုန်းကြီးပြတာမိဘာပြသွားပါလေမိငိမ့်သွားတယ်အေးသွားတယ် ဒါအဲ့ဒါသိဘူးလားအဲဗမာပြည်ရဆိုရင်မိဖုရားစောလုံကြောင်ဖုန်းတော်ပြန်ပြောက်ဘူးလားမိဖုရားစောလုံကိုသားဖို့ရှင်ဘုရင်ကဖန်ကြက်စင်ပေါ်မှာပဖဲသမားတွေကိုမိထုတ်ခိုင်းတယ်မို့လားမိထုတ်ခိုင်းတယ်မိဖုရားစောလုံလေအပဖဲသမားတွေမိဒါတခါတဲ့သန်ဒီသန်ကြက်စင်ပေါ်ကြီးမှာမိရရတောက်တခါတဲ့ပဖဲသမားတွေမိထုတ်ထားပြီးတော့အဲ့ဒီပေါ် မိဖုရားစောလုံးတက်ခိုင်းတာပါပဲမိဖုရားစောလုံးဖုရားကုံတော်အပြုနေတာလေမိဖုရားစောလုံးတန်ကျက်စင်ပေါ်တလိုက်တာနဲ့မိဖုတ်ဆိုညိတ်သွားတာအေးသွားတာပါဘုန်းကြီးပြောတာဒါဗမာပြည်ရာဇဝင်လေးတွေနော်ဒါဗမာလည်းအဲ့ဒီရာဇဝင်ကမြန်မာပြည်ရာဇဝင်မိဖုရားစောလုံးကိုယ်တိုင်ဖြစ်ခဲ့ဘူးတဲ့ဒါတွေကမိငိတ်သွားတယ်တခါမိဖုရားစောလုံးအဲ့တန်ကျက်စင်ပေါ်ကပြန်ဆင်းဒုတိယကျင်မိတခါထိုး ဒုတိယမိဂိတခါသံမိတွေခါရေရရိပ်ကြီးဖြစ်ခါခါတခါပြန်တက်ခိုင်းပြန်တင်းဖုတ်ဆိုမိငိသွားတာပါပဲဘယ်နှကိရှိပြီအဲသုံးကြီးဖြစ်သွားပြီသူဘာအာပြုနေလဲဖះကတော့အာပြုနေတယ်ဘာအာပြုနေပါလေဖះကတော့အာပြုနေတယ်ပြေခါနေကြတော့တတိကောင်းတယ်မဟုတ်လားတတိရှိတယ်နော်မိဖះဆိုလို့တရာတရားလည်းအလွန်ကောင်းတာကိုဉာဏ်ပညာရှိတာကိုတခါတတိယကြိတ်တခါ တတိယကျင့်တစ်ခါတစ်ခါမိထုံးစဉ်းစားပြီအကယ်၍များငါသည်ဒီသုံးကျင့်ပြီးလေးကျင့်နောက်သုံးကျင့်အထိပဲမိငိမ့်တဲ့အထိပဲငါတတိယကျင့်မိထိုးတယ်တစ်ခါတက်ခိုင်းတတိယကျင့်မှလည်းမမိရဖုတ်နေငိမ့်သွားပြီဘယ်တကယ်ရှိသွားပြီလဲသုံးကျင့်ငိမ့်သွားပြီ အမှန်မှာတော့ရဇောပေးနေပြီရှေ့ရဆိုရှင်တုတ်ကြီးတုတ်ကသားမသိရင်တက်ပြီးမှလောတယ်မလားသူကခုကမလောဘူးမသိချင်းသားရမယ်မချတာကိုအဲ့တော့တုတ်ကြီးတိုင်တိုင်မိငင်းသွားပြီညမညာတော့လည်းပဲလက်ကြီးမြောက်ဖြစ်သွားပြီမိထိုးတာအဲ့တော့မိဖုရားဆက်တော့သူဒိဋ္ဌံလဲငါသည်လုံးဝအသက်ပေးမှမလောဘူးဆိုရင်သုထအကျင့်မိလိုက်ရင်သေပါစေတည်းဒိဋ္ဌံလေးခါကြတော့သုထအကျင့်မိကြီးကြီးတန်ရကြီးရရတောက်တဲ့ချင်းတင်လိုက်တဲ့ခါကြတော့ မိဆောင်ပြီးတော့မိဖုရားစောလို့ကံတော်ကုံနတ်ရွာလာသွားတယ်ကြည့်တခြားနေရာမှာသွားမရှာနဲ့ဘာမှပြည့်ရဆိုတမိုင်းကြောင်ဖို့တို့ပြည်သားတမိုင်းသင်ဖို့တဲ့ပုဂ္ဂိုလ်ရှိတယ်မလားဒါမိဖုရားစောလို့နော်ဖုရားအလောင်းယုံမြင့်မဟုတ်သေးဘူးဟုတ်တယ်မလားမိဖုရားစောလို့သင်ပြီးဘာဖြစ်သွားတယ်လဲဒုက္ခညစ်တယ်မဟုတ်လားသူနောက်ဆုံးသူကလောကသူသေရမဲ့ဘဝဆိုရှင်လည်းပဲဘရောမှမသိမကင်းမလောဘဆိုရှင်လည်းပဲသုထခင်မှာသူသေပါစေမိမငိတ်ပါစေနဲ့တော့မိမငိတ်တော့ဘူးသူသေသွားတာပါပဲအမိလောင်တော့သေသွားတာပါပဲ အေးဘုန်းတော်ပိဋကအကျုပ်များပါတယ်နော်ဒါနာကုသိုလ်အကျုပ်မများပေဘူးလားသီလကုသိုလ်အကျုပ်မများပေဘူးလားသီလေပဋိဋ္ဌာယဒိဏဒါနမဟာဖလံဟောတိသီလေပဋိဋ္ဌာယဒိဏဒါနမဟာဖလံဟောတိသီလပေါ်မှာတည်၍လှူသောဒါနသည်အကျိုးအလွန်ကြီး၏ဒါကြောင့်မို့သီလကိုမပြတ်စေနဲ့လှူတိုင်းလှူတိုင်းသီလမပြတ်စေနဲ့သီလစံတိပြီးမှလှူအဖေအလောင်းတော့တခါတည်းမကြီးခိုက်တဲ့ခုန်ချလိုက်တဲ့ခါကျတော့မိငိမ့်သွားတယ် ယုံကြည်နိုင်စရာမရှိဘူးခုမိဖုရားဆုံးလို့လည်းယုံကြည်နိုင်စရာမရှိပဲဘူးနော်ဒါသမိုင်းကြောင့်ရှိနေလို့သားမင်းကြီးသွားတော့ဘုရားလောင်းတော်ကပြောတယ်အသင်ပုံနာအသင်ရဲ့မိဟာစန္ဒကူနန်းသာများလို့ပဲငါခန္ဓာကိုယ်မအေးပြီးတော့ဖြစ်သွားတယ်မိမလောင်ပါလားငါခန္ဓာကိုယ်မှာမွေငင်းလေးတပင်တောင်မှပဲမိမလောင်ပါလားဘလို့ဖြစ်လဲဖြစ်ပါလဲအဲ့ဒါလို့ပြောတဲ့ခါကျတော့ပုံနာကအသင်ယုံမင်း ငါသည်ပုံနာမဟုတ်တရားမင်းဖြစ်သည်သင်ဟာယနေ့အလှခံများ လာတယ်ဆိုရင်ငါရဲ့အသက်ကိုပင်ဆော့ဆော့ပြီးတော့ငါလှူမယ်လို့သင်အဋိဋ္ဌံထားတဲ့အတွက်ကြောင့်မို့ငါသိလို့သင်ထံမှာငါလာရလှူခံတယ်သင်ရဲ့အဋိဋ္ဌံဟာအင်မတန်မှပြီးွားပါတယ်ဒီအဋိဋ္ဌံအတိုင်းတစ်သက်ပန်းလုံး မပြည့်မကွက်ပဲနဲ့ဒီပါရမီကုသိုလ်မျိုးကိုအစဉ်ဆက်ပြုသွားဖို့ရန်အတွက်တရားမင်းကြီးကသူ့ကိုတိုက်တော့နှုတ်ဆော်ပြီးတော့ကောင်းကင်ကိုပြန်ပြီးတော့သွားတာပါပဲတရားမင်းကနော်ခုဖះလောင်းယုံမင်းကဒါနာကုသိုလ်ဟာဒါနာမြောက်သလားမမြောက်ဘူးလားဒါနာမြောက်တယ်ခလို့ပြေးတာနော်ဒါနာမြောက်တယ်ဒါဟာပါရမီဒါနာဒါနာပါရမီဒါနာဥပပါရမီဒါနာပရမထပါရမီသုံးမျိုးရှိတယ်ကိုဘုန်းကြီးတို့တက္ကະတက္ကະမများရိုးရိုးလှူတဲ့ဒါနာကိုသာမဉ္ဇဒါနာခေါ်တယ် လက်ချိတ်မျက်လုံးစသည်ကိုအလှခံပုဂ္ဂိုလ်များအတွက်အလိုရှိလို့သွေးတွေဖားတွေမျက်လုံးတွေကိုလက်တွေခြေတွေကိုအလှခံပုဂ္ဂိုလ်များလိုရှိလို့ဖြတ်တောင်းပြီးဖောက်ပြီးတော့လှူရတဲ့ကုသိုလ်မျိုးကိုဥပပါရမီလို့ခေါ်တယ်ဒါနဥပပါရမီလို့ခေါ်တယ်တချို့ပုဂ္ဂိုလ်တွေကိုဒီကြောက်ကတချမ်းခွက်လှူတဲ့ပုဂ္ဂိုလ်တွေရှိတယ်မျက်လုံးတစ်လုံးဖောက်လှူတဲ့ပုဂ္ဂိုလ်တွေရှိတယ်ရှိတယ်မိမိအသက်ခန္ဓာကိုယ်ကိုပင်လင်း လှူတော့တဲ့ပုဂ္ဂိုလ်ကျတော့ဒါနပရမတ္ထပါရမီကုသိုလ်လို့ခေါ်တယ်ကိုဖះအလောင်းတော်ပါဘာကုသိုလ်လဲဒါနပရမတ္ထပါရမီကုသိုလ်ပဲကိုသွေးလှူဗန်ဒီမှာသွေးလှူတဲ့ပုဂ္ဂိုလ်တွေရှိတယ်မဟုတ်လားသူလည်းကုသိုလ်တော်တော်လေးမြတ်တယ်တော်တော်လေးကုသိုလ်ထူးခြားတယ်ကုသိုလ်မြတ်တာပဲသူလည်းဇုတသနာကုသိုလ်ပဲမဟုတ်လားဇုတသနာကုသိုလ်ပဲဟုတ်တယ်ပြသဒါကြောင့်မို့ကုသိုလ်ကုသိုလ်ဆိုတာဟာရဲရင်တဲ့ကုသိုလ်မျိုးမှပါရမီဒါနကုသိုလ်ဖြစ်ပြီးတော့နိဗ္ဗာန်ကိုရောက်ဖို့လွယ်ကူတယ် နိဗ္ဗာန်လက်ခုလက်ခုတဲ့ဒါကြောင့်ခုနဗာပြောလာခဲ့တယ်တစားတစစွန်ရဲမှလင်ဘဝနောင်နောင်ဆက်တိုင်ကောင်းဤတတိဆံပြီဖြင်းရသောလည်းပဲသူတို့ဟာစွန်ရဲတယ်စွန်ဖွင့်ရဲတယ်မို့လားနော်ဖြံလဲပဲသူပါရမီကုသိုလ်ဒါနကုသိုလ်တွေသူပြူတယ်ငကင်းကိုသွားပြီးရှားပြီးတော့လှူတယ်အဲမြေခွေကလည်းပဲလဲသမားတော်ထသွားပြီးတော့အဲနုဒံအိုတွေဖုတ်ကင်းတယ်အမေသာဒီနေ့ကိုသူသွားရှာလာပြီးတော့လှူကံပုဂ္ဂိုလ်တွေသူလှူတာပါပဲဒါအလှူမြောက်တယ်အလှူကံပုဂ္ဂိုလ်ယူမသွားတာလားရှိတယ်နော် သူလှူသွားတာပါပဲမြောက်ကလည်းပဲသူတဲသေးတွေသူလှူတာပါပဲသူကပုဂ္ဂိုလ်ယူမသွားတာရှိတယ်သူကပုဂ္ဂိုလ်အကုန်စားသွားမယ်ဆိုရင်စားသွားသူမှဘာမှတောင်းမရှိဘူးဒါကြောင့်ဖះလောင်ယုံမကဆုံးမထားတာကိုအထူးကပုဂ္ဂိုလ်တွေလှူပြီးမှစားရမယ်အဥအဥအဖះကိုလှူပြီးမှစားရမယ်မလှူပဲမစားရဘူးအကျိုးလည်းပဲခုဘုရားသင်္ကန်းညွှန်းမှတောင်ရှိတယ်သင်္ကန်းပ80 80ရှိတယ်အိမ်တွေမှာတချို့အိမ်တွေမှာရှိတယ်နေ့တိုင်းဆုံးလှူတာနော် ဟင်းရတော့ကောင်းတဲ့ခါကောင်းတပန်းမှာဟင်းကောင်းတစ်ခါတစ်ခါချက်ထူတာရှိတယ်ရိုးရိုးခါခါရိုးရိုးစားစားပုတ်စားပေါ့80 80ရှိတယ်အခုသင်္ကန်းကျောင်းမှာဘယ်လောက်ကလာလာလာလာသမျှအကုန်လှူတယ်အဲ့ဒီဆုံးတဲ့သူအဟင်းရတော့ဒီဒီတနိဒ္ဒါပဲကတော့အကုန်လုံးလှူတာပါပဲဘယ်ကပဲလာလာလှူတာပါပဲအချိန်ကုန်သွားမှာပဲဒါသူတို့ရိုးသိလိုက်တာဒါရက်ရည်တဲ့ပုံကိုယ်တွေပဲဒီမှာဥမြသားတို့မိသားစုဆိုတာတော်တော်တတ်သိရှိတဲ့ဒါနကုတို့တွေ ဒါဥမြတ်သားတို့မသားသူဆိုတာသံဃာဘယ်လောက်ပဲခေါ်တော့သွားအကုန်လှူတာပါပဲဥမြတ်သားတို့တခါကြီးဥမြတ်သားဆိုတာသာသနာတော်အတွက်အမှန်တန်ဥဆောင်တယ်ဒီတခါကြီးကပါရမီအတော်ရှိတဲ့ပုဂ္ဂိုလ်တွေမိသားစုတွေပဲဘုန်းကြီးသူတို့လာလျှောက်တယ်ဒီတော့တို့အရင်ကဒီလိုမလှူမင်ကစီးပွားရေးမရှိဘူးတဲ့ခုဒီလိုလှူတဲ့ခါကျမှဗျာစီးပွားရေးတုတ်တက်လာတယ်ဒီလိုတို့စီးပွားရေးတွေတုတ်တက်လာပါတယ်လုဒ္ဒကိုင်တာတွေအလွန်အောင်မြင်ပါတယ်သာသမီတွေလည်းအလွန်အောင်မြင်ပါတယ်တဲ့သာသမီမိဘမိသားစုအကုန်လုံး စိတ်တူကိုယ်တူလှူတာပါပဲဘုလိုပိဿဒါကြောင့်မို့ဒါနပါရမီဆိုတာဟာမစ္စရိယတရားကကကွက်နေတာမစ္စလူကလှူမယ်မစ္စရိယကမလှူနဲ့ဟောမစ္စရိယတရားရှိတာကိုအဲ့ဒါမစ္စရိယတရားဆိုတာပုထုဇဉ်မှာရှိတာကိုမစ္စရိယတရားကမလှူနဲ့အမြားသွားမယ်နည်းနည်းလှူဟောမစ္စရိယကအမြားသွားမယ်သားရဲ့သမီးတွေရှိသေးတယ်နောက်ပြန်ကြည့်ပါအောင်ဆိုတော့လှူဖို့ပြမဖြစ်ပြန်ဘူးတခါတည်းဟာလေဒါတခါလှူမယ်လို့ပြန်စဉ်းစားလိုက်တက်တာကြီးကိုဖွဲ့လိုက် အဲလှူဖွက်လိုက်မစေရဟာမလှူနဲ့တသိလှူမယ်မလှူနဲ့တသန်းလုံးတော်ရောပေါ့ဟောမစေရကဖြက်လိုက်တခါတက်တာကြီးပြန်ပေးလိုက်ရပြန်ရောအဲ့ဒီလိုမျိုးလဲဖြစ်နေတတ်တယ်ဘုန်းတော်ပိသပုထုဇဉ်ပုဂ္ဂိုလ်ကိုဘသူကဖြစ်စိထားပါလဲမစေရဒီလိုရွတ်တိရွတ်တော့ဖြစ်နေရင်ဘာဖြစ်သွားမလဲရွတ်တိရွတ်တိုင်းဖြစ်ရင်ဘာဖြစ်သွားမလဲကျိုးမထက်တန်ဘူးဒါရမို့ဧကတတကပုံနာဝတ္ထုကြောက်ဖို့တယ်မဟုတ်လား လင်မယားနှစ်ယောက်မှဗုဒ္ဓကုဂေါတမတတ်ရှင်လက်ထက်တုန်းကသဝတိပြီမှာပုံနာလင်မယားနှစ်ယောက်ရှိတယ်နှစ်ယောက်မှအဝတ်တစ်ထက်တည်းရှိတာအဝတ်တစ်ထက်တည်းရှိတယ်ကြည့်အဝတ်တစ်ထက်ဆယ်ဆိုတာကဆုလျာပေါ့အပေါ်ယုံအဆုလျာပေါ့အောက်ပိုက်ဘောကတော့တစ်ထက်စီရှိတာပေါ့ဆုလျာအပေါ်ဘောဆုလျာအဝတ်ကတော့ပြည့်တစ်ထက်ပဲရှိတယ်လင်မယားနှစ်ယောက်လင်ကအပြင်ကိုထွက်ရင်အဲ့ဒီဆုလျာတပည့်ကိုပတ်ပြီးတော့ပုံနာဆိုတော့ကုကလားတွေလိုပေါ့အဲ့ဒါပတ်ပြီးတော့သွားမရသွားရင်လည်းအဲ့ဒါလေးကိုပတ်ပြီးတော့သွားရတယ် လင်မယားနှစ်ယောက်မှတထဲတည်းရှိတာဒီနေ့သောအခါမှာမြတ်စွာဘုရားရှင်တရားဒီတော်ကျတော့မှတရားဟောနေတဲ့အခါကျတော့အဲ့ဒီပုံနာကြီးတရားနာရင်းနဲ့မြတ်စွာဘုရားဟောတဲ့တရားကိုကြည်ညိုလွန်းလို့သူလှူဒါနကိုလှူကျင်လွန်းလို့အဲ့ဒီဆုလျာတပွဲကိုခန္ဓာကောပေါ်ပေါ်ပါဋ္ဌဆုလျာတပွဲလှူမယ်ဟဲ့မစိရိယကမလှူနဲ့မလှူပြဘူးသူကလှူမယ်မလှူနဲ့မစိရိယတရားကလေသူကဖြစ်နေတာတခါတည်းဟာညဥ်ပိုင်းမှာလှူမယ်လို့လုံးလိုက်မလှူဖြစ် တကောင်ရံကြော်သွားတကောင်ရံတိုင်သွားတခါတည်းလှူမဲ့လှူမဲ့နောက်ဆုံးတော့လှူမဲ့လို့ဆုံးဖြတ်လိုက်တခါတည်းအောင်ပြီအောင်ပြီတခါတည်းအော်လာတခါတည်းအဲ့ဒီဟာဖះကိုသွားလှူတာပါပဲတရားနာရင်လည်းလေသူ့ကိုအပေါ်ဘက်မှာပတ်ထားတဲ့စုလျက်တပည့်ကြီးကို အောင်ပြီအောင်ပြီလို့အော်ပြီးတော့သွားလှူတာပါပဲကောသလမင်းကြီးတရားနာနေတာဟိုမှာဟဲ့အစဉ်ပုံနာအစဉ်ဘာအောင်ပါသလဲကျွန်တော်မစ္စရိယတရားကိုအောင်ပါတဲ့အသင်မင်းကြီးဘလို့အောင်တာတော့ ကျွန်တော်ခုမြတ်စွာဘုရားကိုသွားလှူတဲ့ဆုလျက်တပရားညဥပိုင်းကလေးကိုကကျွန်တော်လှူချင်နေတာလှူငယ်လုံးလုံးနဲ့မစ္စရိယတရားကမလှူငယ်ကာကွယ်လိုက်လှူငယ်လုံးနဲ့မစ္စရိယတရားမလှူငယ်ကာကွယ်လိုက်အဲကျွန်တော်မလှူရနေရတယ်အခုရောက်တော့သကောင်ရံနဲ့တိုင်ရောတခါတော့အဲ့ဒီမစ္စရိယတရားကျွန်တော်မနိုင်တော့ဘူးကျွန်တော်နိုင်သွားလို့ကျွန်တော်အောင်ပြီစိတ်တမ်းမေစိတ်တမ်းမေငါအောင်ပြီအောင်ပြီအော်ပြီးတော့ကျွန်တော်ဖះကိုသွားလှူပါတယ်အိုးတဲ့ညံတို့တဲ့ညံတို့ပဲကောင်းပုံနာဆိုတော့အဲ့မှာကောသလမင်းကြီးကသူ့ဆွတ်တော်လာတဲ့နဲတာမဟုတ်ဘူးလေပြိတာလေ ချက်ချင်းမှတစ်ထိပ်ဖြစ်သွားတယ်မဟုတ်လားဧကတရကပုံလားကြားဘူးတယ်မဟုတ်လားကဲအဲ့ဒီဧကတရကပုံလားလို့ပဲဘုန်းကြီးတို့ပေးသားကြည့်လဲပဲကံကောင်မြိုင်မှာသုတ်တာယောဂီစကြဆောင်းဆောင်းမယ်ကဲဇိတမင်းနဲ့အောင်ကြစမ်းအော်ကြစမ်းအော်ရဲ့လူလူရှိတယ်လဲဘလို့အော်ကြမလဲဇိတမင်းနဲ့အော်ကြည့်ကြည့်စင်နကဖြုတ်ပြီးတော့စင်လက်ကောက်ဖြုတ်ပြီးတော့ကဲရှုချင်းရှစ်ဆွက်ကြီးဖြုတ်ပြီးတော့အော်ကြည့်ကြည့်အတတိရှိလို့အော်ကြည့်ကြည့်ဖခင်ကဘူးပုံမယ်ဟာပါနော်အေးဒါကြောင့် ဒါနကုသိုလ်ဆိုတာကိုနမူနာယူကြည်သာသပဏိတာဇတ်တော်ကိုရှင်အနန္ဒာအလောက်ဖြစ်တဲ့ဖြံစဉ်းစားကြည့်နော်ဖြံဖြစ်နေတာကြည့်နော်နောက်ပြီးတော့အရှင်မမကလန်အလောက်ဖြစ်တဲ့မြေခွေးရှင်တရိပုတ္တရာအလောက်ဖြစ်တဲ့မြောက်ဖယားအလောက်ဖြစ်တဲ့ယုံငင်းကြည့်ပြိဿန်တွေဒါကြောင့်နိရန္တရဘာဝနာဆိုတာဟာဘယ်ဘဝရောက်ရောက်ပါရမီကုသိုလ်တွေကိုပြုရတယ် ဘယ်ဘဝရောက်ရောက်လူဘဝပဲရောက်ရောက်နံဘဝပဲရောက်ရောက်တရိစ္ဆာန်ဘဝပဲရောက်ရောက်ဘဝအဆက်မပြတ်စရာဘူးဘဝအဆက်မပြတ်ပဲနဲ့ရဲရဲရဲရဲပါရမီကုသိုလ်ပြုရတယ်ပါရမီကုသိုလ်ပြုတဲ့ခါမှလည်းပဲနိရဝတိတာဘဝနာပါတယ်လေဘယ်လိုကုသိုလ်ကောင်းမှုတစ်ခုကငါမပြုတ်ပဲကြံသေးတယ်လို့မရှိစရာဘူးဖုန်းနဲ့ပြသတဲ့အတိုင်းပဲဟောတို့လူဖူတာသင်္ကန်းလူဖူတဲ့ဆွန်လူဖူတဲ့ကြောင်းလူဖူတဲ့ဖျားလူဖူတဲ့ဒါကိုငါမလူဖူတဲ့ကုသိုလ်ဘာမှမရှိဘူး အကုန်လုံးကလူဖို့အောင်လုပ်မယ်ဒါလည်းသိထားရတယ်လူဖို့အောင်ဆိုပြီးတော့ဟိုမှာငါးပြားဒီမှာဆယ်ပြားသွားလူတာမျိုးလည်းမဖြစ်သေးဘူးပြောအောင်မကိုဒီကိုတခုဘုန်းငယ်ငယ်ကတရားနာသွားတော့ဘုန်းကြီးတို့တဝဲရွှေတော်သားစီထမှာတရားပွဲကျင့်ပါတော့ဘုန်းကြီးတို့ကဖះရင်ပြင်ပေါ်အပေါ်ကနေပြီးတော့တရားနာတရားပွဲအလိုက်ချိန်ကြာပြီဆိုလို့ရှိရင် သူဒီဒဝဲဓမ္မလုံကသင်ရနေပြီးတော့ငွေလိုက်လှုခံတာကိုလှုခံတော့ဒီပတ်စံထထအိတ်ထဲကနေပြီးတော့ယူလိုက်ငါကြတန်းထွက်လာလိုက်ပြန်ထက်လိုက်ထက်ဆတန်းထက်လိုက်ထွက်လာလိုက်ပြန်ထက်လိုက်ငါမှုစီတစီရွက်ခိုင်းတော့ဂိမ်းနဲ့ထလိုက်တာတစ်ခွက်ထဲတကရရရရပဲငါမှုစိတ်ကဒင်းနဲ့ခွက်ထဲမှာမြည်သွားတာပဲတခါထလိုက်တာအေးဒါကြကြည်ဌာနဆိုတာကြည် အိမ်ကလာကြတဲ့ကောကဒီတရားပွဲမှာငါဘလို့တူမယ်လို့ဖွတ်ဖြာပွေလာရင်မကောင်းဘူးလားဟေးခါတဲ့လက်တွေညောင်းလို့ဟိုတစ်ခါနှိုင်းလိုက်ငါရတန်ငါရတန်ထွက်လိုက်တစ်ခါထဲလိုက်ဆန္ဒမတစ်ခါထဲလိုက်ငါမှုစီကတိကတာထွက်လာတဲ့ခါကျတော့မှထက်ကြဒိန်နဲ့အတန်ကြီးသွားတာပါပဲဖုံးတော့ပေါ်နေကြည်တော့ဝိုင်းပြုံးတော့နေရတယ်ဟောတော့ဟောတာကြီးနော် ဟောတာကြီးနော်လို့အဲကိုဖြစ်ချင်းပြောရတယ်ဘုံဘုံစာချဘုံကြီးဘောကနဲ့အဲ့ဒါရွှေတင်သားစီထဲမှာတရားဟောတယ်တရားဟောဘောကြီးမှာတရားသွားနိုင်တာကိုလိုတွေ့ခဲ့ခုတယ်ဒါလေးတွေ အဲဒါကြောင့်ဒါနကုသိုလ်ဆိုတာဟာအကျိုးအလွန်ကြီးမြတ်စွာဘုရားကစိတ္တယဟန်တို့ဒါနကုသိုလ်ရဲ့အကျိုးကိုငါဘုရားသိတော်မူတကယ်လို့စင်တို့သိမဲ့ဆိုရင်တဲ့မစားပဲလှူလိမ့်မယ်မဝေါ်ပဲလှူလိမ့်မယ်ကိုနေထိုင်တဲ့တိုက်တာတွေကိုတမပဲတိုက်တော်တိုက်တော်တိုက်ဘောနေဆင်းပြီးတော့လှူကံပုဂ္ဂိုလ်တွေကိုလှူလိမ့်မယ်ငါဘုရားသိတကယ်လို့သင်တို့လည်းသိမဲ့ဆိုရင်ဒါနကုသိုလ်ကဘလို့အကျိုးကြီးတယ်ဆိုတာ ငါဖရာသခင်သိတော်မူသလိုသင်ခြေသားတို့သိမှဆိုရင်ဒီလိုလှူလိုက်မယ်ဒါကအရင်ဟောပူတဲ့တရားတွေရှိတယ်မြတ်စွာဘုရားရှင်ကရှင်အာရှင်သရိပုတ္တရာကိုလှူတဲ့ဒါနနဲ့အရှင်သရိပုတ္တရာကမြတ်စွာဘုရားလှူတဲ့ဒါနအဲ့ဒီဒါနတစ်ခုကဘုသူကပုံရိပ်မြတ်ပါသလဲအရင်ကမဖြစ်နိုင်ပါဘူးမြတ်စွာဘုရားရှင်ကအရှင်သရိပုတ္တရာကိုလှူတဲ့ဒါနဒါတစ်ခုရှင်သရိပုတ္တရာက မြတ်စွာဘုရားကိုထူတဲ့ဒါနကတစ်ခုအဲ့ဒီနှစ်ခုမှာဘယ်သူကပို့ပြီးတော့ဒါနကုသိုလ်ကောင်းမှုပို့ကြည့်ခဲ့ပါသလဲဆိုတော့မြတ်စွာဘုရားကရှင်သာရိပုတ္တရာကိုလှူတဲ့ဒါနကအကျိုးကပို့ကြည့်ခဲ့တယ်။ဘာကြောင့်လို့ဆိုတော့ဒါနကုအကျိုးကိုဘုရားကရှင်သာရိပုတ္တရာတဲ့ပို့စည်းတယ်။ရှင်သာရိပုတ္တရာတဲ့မြတ်စွာဘုရားရှင်ကပို့ပြီးတော့ဒါနကျိုးကိုသိတဲ့အတွက်ကြောင့်မို့ဘုရားရဲ့ဒါနကပို့ပြီးတော့မြတ်တယ်။ရှင်သာရိပုတ္တရာဒါနကဘုရားဒါနကိုမမီဘူးလို့ဘုရားပြောတာ။ ဒါကြောင့်ဒါနကုသိုလ်အကျိုးကြီးတဲ့အကျိုးနည်းတဲ့အရာနဲ့တဲ့အရာမြတ်တဲ့ဆိုတာဟာဒါနကုသိုလ်အကျိုးကိုမြန်မြန်သိပြီးလှူလေအကျိုးများများရလေပဲနည်းနည်းလေးသိပြီးလှူရင်နည်းနည်းလေးပဲရတယ်နော်ဒါကြောင့်ခုဘုန်းကြီးတို့ပိဿတွေကခုလောကမှာတော့ဖြစ်ဘယ်နေရာဘယ်ဝန်တင်ရဘာဖြစ်နေပြီလဲဆိုသွားရင်လူတွေကတကဥက္ကောတရဖြစ်ပြီးတော့သွားကြအဲဘယ်နေရာမှာသွားလူဘယ်နေရာမှာသွားလူတော်တော်ကြည့်ကြတာပါပဲဒါတွေကဒါမသိလို့ဖြစ်တဲ့သဘောပဲ အမှန်မှန်ကတော့သူတော်ကောင်းဆိုတာဟာစိုက်ပုံကြီးထောင်ပြီးတော့မထပါဘူးဘယ်သူလာလာသူလာသူသူဟာသူသူရပါစီပဲလာရလူရပဲမရတဲ့မလာတဲ့လူမရပဲဒါပဲငါသူတော်ကောင်းပဲငါအရိယာကြီးပဲလို့စိုက်ပုံကြီးထောင်ပြီးတော့ထားဘယ်ဘယ်အရိယာမှမရှိဘူးဘယ်မှမှမရှိဘူးဒါပေမဲ့လူတွေကကြော်ကြတယ်နဲ့သွားပြီသွားပြီတခါသွားရကြီးတာတခါလေချက်ကနတ်တွေပြေးလိုက်ရတော့ဘုန်းကြီးတခါအသံကဝင်လို့အသံကဝင်လို့လူတွေလူတွေ ကိုယ်အတွက်သွားကြတာကိုပါရမီတက်သွားတာမိမ့်ပိုင်ရီမိုင်းသွားတာမဟုတ်ဘူးဒါကြောင့်လူကြီးကိုပြောရမယ်ဆိုရင်ဒါနကုတုဆိုတာဟာအကျိုးများများသိပြီးတော့လှူလေလေအကျိုးများများလေပဲဒါနအကျိုးကိုသိ၍လှူလေလေအကျိုးများလေပဲဘုံတို့ပိဿဒါကြောင့်ကိုလှူတတ်တဲ့အခါမှာမနေ့ကပြောလာခဲ့ပြီးပြီသဒ္ဓဝိရိယတတိသမารိပညာလို့ခေါ်တဲ့ဣန္ဒြေ၅ပါး ထက်ထက်ဆန်းဆန်းနဲ့ဒါနအကျိုးကိုသိပြီးတော့လှူရင်အဲ့ဒီကုသိုလ်ကြီးဘာဖြစ်သွားမလဲကျိုးအလွန်ကြီးဤခုကြည့်ဒီတော့ဒီပုဂ္ဂိုလ်တွေဟာဖြံပေသွားတဲ့အခါမှာခုဂေါတမမြတ်စွာဘုရားရှင်လက်ထက်မှာဖြံကဘယ်သူလာဖြစ်တယ်လဲရှင်အာနန္ဒာလာဖြစ်တယ်ဘယ်သူလာဖြစ်တယ်လဲဖြံကရှင်အာနန္ဒာလာဖြစ်တယ်နော်မြေခွေးကရှင်မဟာမဂ္ဂလန်လာဖြစ်တယ် မြောက်ကရှင်သာရိပုတ္တရာလာဖြစ်တယ်ယုံမင်းကဖယားလာဖြစ်တယ်တရားမင်းကရှင်အာနန္ဒာလာဖြစ်တယ်နော်ရှင်အာနန္ဒာဘယ်လိုလဲအာရှင်ဘုလဲအရှင်နုရုဒ္ဒကလည်းအရှင်နုရုဒ္ဒလည်းတရားမင်းကဘူးလဲအရှင်နုရုဒ္ဒလာဖြစ်တယ်မှန်မိတယ်မလားဖြံကရှင်အာနန္ဒာမြေခွေးကရှင်မောမကလံမြောက်ကရှင်သာရိပုတ္တရာယုံကဖယားတရားမင်းကရှင်နုရုဒ္ဒ ရှင်နုရုဒ္ဒဖြစ်တဲ့ဘဝတို့ကအခုနောက်ဆုံးဘဝမှာရှင်နုရုဒ္ဒအလောင်းမင်းသားပေါ့နုရုဒ္ဒမင်းသားပေါ့ဂုံညင်းထိုးနေတာဂုံညင်းထိုးကစားရင်ကစားရင်နဲ့လောက်တန်းကစားတာကိုမုတ်ကျွေးတန်းကစားတာကိုမုတ်ကျွေးရတယ်ဂုံညင်းရှုံတဲ့ပုဂ္ဂိုလ်ကမုတ်ကျွေးရတယ်ဒါရှင်ရှင်အနုရုဒ္ဒမင်းသားကအနုဒ္ဒမင်းသားကရှော့ခါကြသူ့မဲတော်မိဖုရားတံမှာမုတ်တော့တောင်းခိုင်းတာတခါရှုံတခါသွားတောင်းတခါရှုံတခါသွားတောင်းတောင်းခိုင်းတောင်းခိုင်းတောင်းခိုင်းတော့သူတပည့်သွားတောင်းတော့ နောက်တော့အိမ်မှာမောကုံသွားတော့ရွှေခွဲကိုရွှေခွဲချက်ချင်းဖုံပြီးတော့ရွှေခွဲခွဲလိုက်တဲ့အခါကျဘာမှမရှိဘူးဆိုတော့သိအောင်ဆိုပြီးတော့မုံမရှိမရှိဆိုတာ तू မသိဘူးမရှိဆိုတာ तू မသိဘူးလေအနုရဒမင်းသားကလေမရှိဆိုတာသိအောင်ဆိုပြီးတော့မတော်မီဖျားကြီးကနေပြီးတော့ရွှေခွဲကိုအဖုံတကုန်းနဲ့ဖုံပြီးတော့ကဲသွားပေးစမ်းငါသားတော့မရှိဆိုတာသိအောင်ဆိုပြီးတော့သွားပေးခိုင်းတော့လမ်းမှာနတ်တွေကတမ္မာဒေဝနတ်တွေကမုတ်တွေထည့်ပေးလိုက်တာကြည့် ခွက်ထက်ကိုထပ်ပစ်လိုက်တာထပ်ပစ်လိုက်သွားပစ်တဲ့ခါကျတော့မုတ်ကအခုမှပို့ကောင်းတာကိုမှုေးကြိုင်လို့ရတာရှိလို့အိုးခုနကဒုမဲတော်ကငါ့ကိုချစ်ဘူးခုမှပို့ချစ်တယ်ထင်တယ်စောစောဘက်ကလာပြီးတော့ပြေးတယ်မိုးတွေကစားမကောင်းဘူးပေါ့ခုမှဒီမိုးကပို့ပြီးတော့စားကောင်းတယ်ခွက်တမဘသူထက်ပစ်လိုက်တယ်လဲနတ်တွေထက်ပစ်လိုက်တာဒါမရှိဆိုတာကို तू လုံးဝမသိဘူးဒါရှိကသူတော်ကောင်းတရားမရှိမဝဆိုတဲ့စကားကိုမမြင်ရပါလို့မကြက်ရပါလို့တဲ့သူစွတ်တောင်းကြတယ် ဖုန်းလို့ဆရာအရင်ငါဆရာရင်ရသူတို့ဆူတောင်းတယ်ငါသည်လက်မရှိမဝမငါ့ကိုစကားမျိုးကိုငါမမြင်ရပါလို့မကြရပါလို့ဖြစ်လျက်ဘာသာတရားမှာဒီမရှိမဝဆိုစကားမျိုးကိုငါမကြရပါလို့တဲ့ငါမမြင်ရပါလို့ငါမတွေ့ရပါလို့ဟုတ်ကဲ့ဆရာလည်းအမတန်ရက်ရော့တယ်သူပိတ်ကနေနေနေရမှာကြားတယ်မို့လားကျန်နရုဒ္ဓမင်းသားများဘာဖြစ်တယ်လဲမရှိတဲ့မုတ်ခွက်ကြီးကိုချုပ်ခွက်သွားပိတ်ခတဲ့ခါကျတော့ဘာဖြစ်လဲနတ်တွေကဘာလို့ပိတ်လိုက်တယ်လဲထိုက်ပိတ်လိုက်တာကြည့်နတ်တွေနတ်တုတ်တာလို့ခေါ်တယ်အဲ့ဒါကြည့် ဘုတ်ကရှိတဲ့ပုဂ္ဂိုလ်မှစလို့ရတယ်ဘုတ်ကမရှိတဲ့ပုဂ္ဂိုလ်များစရင်အစာမကြေပဲခင်းသေးတာပါပဲအဲ့ဒါဘာကုသိုလ်တွေပါလဲဘုန်းကြီးပြေးတာဒါနကုသိုလ်ဇောတိကတထေကြီးများမြေကြီးထဲကနေပြီးတော့ဘုံပြီးမိုင်းပေါက်လာတာဘာကုသိုလ်ပါလဲဒါနကုသိုလ်ဇတိလတထေကြီးများခြံထဲမှာရွှေတိုင်းပေါက်လာတာဘာကုသိုလ်ပါလဲဒါနကုသိုလ်မင်တကတထေကြီးများခြံထဲမှာရွှေဆေးရုပ်ကြီးတွေပေါက်လာတာဘာကုသိုလ်ပါလဲဒါနကုသိုလ်ဒါနကုသိုလ်ဟာအမှန်ကြီးကြရမလားအေးဒါကြောင့်မို့ သီလပေါ်မှာသီလေပဋိတ္တယဒိဏဒါနမဟာဖလံဟောတိလို့ဒေသနာတော်ရှိတဲ့အတိုင်းပဲမြည်သည့်ကုသိုလ်မျိုးပဲပြည့်ပြည့်သီလစောင့်တည်ပြီးလှူတဲ့ဒါနကုသိုလ်ကြီးအလွန်ကျွအလွန်ကျုပ်ကြီးမား၏လို့သဘောပေါက်နားလည်ပြီးတော့အခုပြောလာခဲ့တဲ့ဖရာအလောင်းတော်ယုံမင်းတို့အရှင်အာနန္ဒအလောင်းဖြံမင်းတို့အရှင်မဟာမကလန်အလောင်းမြေခွေးတို့အရှင်သရိပုတ္တရာအလောင်းမြောင်မင်းတို့အရှင်သူရဒအလောင်း တကြံမင်းတို့ပြုတဲ့ဒါနာကုသိုလ်တွေကိုနမူနာသက်သေအရာမှာထားပြီးတော့သူလည်းပဲဗုဒ္ဓမြတ်စွာသာသနာတော်ကြီးထက်မှာမသေးတဲ့မြကာလမသေးတဲ့သုတိစိတ်ကျွေတဲ့ကာလကြီးမမှင့်ပတုံတရားဝိရိယတတိသမารိပညာကောတဲ့အိန္ဒြေ၅ပါးမွန်းမှန်၍အမြတ်ဆုံးဖြစ်သောနိဗ္ဗာန်ရောက်ကြောင်းဒါနစားသောသီလကုသိုလ်များကိုဖြစ်ရပါလို့ဤဤဒါနကုသိုလ်ရောက်ဒီပင်လင်အိုနာတိဒုက္ခပိကကင်းတဲ့အငိတ္တနိဗ္ဗာန်တရားကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤလို့နိဗ္ဗာန်ကိုရည်စူး၍ ဝမ်းမြောက်ဝမ်းသာကုသိုလ်ကိုပြုကြကုန်ရသည်